အဲထွန်းကားတဲ့ဘုရားမြတ်စွာသာသနာတော်ကြီးမှာကျုံကြိုက်တဲ့အခိုက်ကျုံကြိုက်ရယူနိုင်ရေးအတွက်ကိုယ်နှုတ်စိတ်ထားသုံးပါးလုံးကြီးကြည်စီနိုင်တဲ့သီလသမားကြီးပညာအကျင့်တရားတွေကိုဒီနောက်လောက်တဲ့အတိအကျဆုံးအားထုတ်ဖို့လိုပါတယ်။အဲဒီသုံးမျိုးတည်းကသီလဆိုတာကတော့ဉာဏ်တော်များအဖို့ ပါဠိမုခသံဝရသီလတွေပါမလုံကောင်းပြောကောင်းနဲ့ပြည့်ညက်ချက်တွေကရှောင်ကျင်ရပါတယ်။ဒီရှောင်ကျင်နေလို့ရှိရင်ကိုမှုနှုတ်မှုလေးတွေရှင်းကျဲနေပါတယ်။လူများဖို့ရတော့၅ပါးသီလအာဇီဝဓမ္မကသီလနဲ့၈ပါးသီလ၁၀ပါးသီလဒါတွေပါပဲ။လူများဖို့ရတော့သမှုမှရှောင်ကျင်ခြင်းခိုးမှုမှရှောင်ကျင်ခြင်းကမိတ္တမိစ္ဆာသနာမှရှောင်ကျင်ခြင်း လိညာပြောခြင်းမှရှောင်ကျင်ခြင်းနဲ့ဝိစီဝတောက်ရှိခြင်းမှရှောင်ကျင်ခြင်းရှောင်ကျင်ဝိုက်ချက်ငါးမျိုးကရှောင်ကျင်လို့ရှိရင်သာဝတိလပြည့်စုံပါတယ်သမာဓိပညာတရားတွေလည်းအထုမယ်ဆိုရင်လည်းပဲလုံလောက်ပါပြီရှိတယ်လူများမှာဒီလို၅ပါးတိလပြည့်စုံရတာဟာဘုရားကမိန့်ကြားလို့မဟုတ်ပါဘူးလူသားပြည်ပြည်ရှောင်ကျင်နေတဲ့မတရားတဲ့ကိုယ်နှုတ်အပြုအမူတွေကရှောင်ကျင်ရတဲ့သဘောပါပဲ ဆိုကြပါစို့ဒေါသလည်းရောက်တတ္တဝါတူတယောက်ကိုညှင်းဆဲတောက်ချောက်ကိုအခွင့်ကြုံလာရင်ယုတ်တိရဲ့မကျူးလွန်သေးပဲနဲ့တပ်ဖြတ်ခံညှင်းဆဲခံပုဂ္ဂိုလ်ရဲ့နေရာမှာနေကြည့်လိုက်လို့ကိုယ်တိုင်မခံနိုင်ဘူးဆိုလို့ရှိရင်ဒါမတရားဘူးမတရားတဲ့အမှုကျူးလွန်လို့ရှိရင်ပြုလို့လို့ရှိရင်ဒါကျူးလွန်ရရောက်တာပဲမှာအဲလိုစာနာပြီးတော့ညှာတာပြီးတော့ရှောင်ရတဲ့သဘောပါပဲမှာ စောင့်ကြည့်နိုင်လို့ကျွလွန်လို့ရှိရင်ကျွလွန်တဲ့အခါမှာအမှန်တရားကျမ်းတဲ့ဒေါသအကုသိုလ်စိတ်တွေဖြစ်နေတာပဲစောင့်ကြည့်လိုက်တော့အဲ့ဒါတွေမဖြစ်တော့ဘူးအဲ့ဒါတွေငြိမ့်သွားတာပဲချက်ချင်းငြိမ့်သွားတာပဲထို့အတူသူရပစ္စည်းမတရားယူတဲ့အခါမျိုးမှာလည်းပဲလောဘတွေဖြစ်နေပါတယ်ကျမ်းတဲ့လောဘတွေကိုကိုယ်တိုင်ပစ္စည်းရှင်နေရာမှာနေကြည့်လို့မခံနိုင်ဘူးဆိုလို့ရှိရင်ဒါမတရားတဲ့လို့ပဲမတရားတဲ့လို့ ရှောင်မရှောင်နိုင်လို့ရှိရင် လောဘအကြီးကျယ်ဖြစ်တယ်ရှောင်နိုင်ရှိရင်လောဘတွေကျန်စားတဲ့လောဘတွေငြိမ်းပါတယ်ထို့သူကိုယ်မပိုင်တဲ့ကာမကိစ္စတွေမှာကျူးလွန်လို့ရှိရင်စာနာစီမထားဘဲနဲ့ကျူးလွန်လို့ရှိရင်လောဘတွေဖြစ်လာရှောင်လိုက်တော့အဲဒီလောဘတွေကျန်စားတဲ့လောဘတွေငြိမ်းပါတယ်ပြီးတော့သူတထူးကိုဂုံထိခိုက်အောင်လို့အကျိုးထိခိုက်အောင်လို့လိန်နာညာတာဆက်တာဒါလေးတွေကျုံးလာလို့ရှိရင်ကိုယ်ကိုယ်တိုင်ခံကြည့်လိုက်အလိန်ညာခံကြည့်လိုက် အဲဒီလိုမခံနိုင်ဘူးဆိုလို့ရှိရင်ဒါလည်းပဲမတရားတဲ့အလုပ်ပဲမတရားတဲ့အလုပ်မှ တိတိမတိတိပေါ့လေကျူးလွန်လို့ရှိရင်ဒီခိုက်တာမှလည်းပဲလောဘတွေဒေါသတွေကျန်တာတွေဖြစ်နေရှောင်လေးတော့တက်တာတော့တာပဲဒါတော့ဒီစေဝါတောက်ရှိခြင်းဟာတောက်လို့ရှိရင်မမှုပါဘူးလို့ဆိုပေမဲ့လို့မပြီးဘူးအကိုစိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဟာမူရစေဝါတောက်ရှိလိုက်လို့ရှိရင်စိတ်ကောင်းတွေပြောက်ပြီးတော့မတော်မတရားတဲ့ တတ်မှုတို့ခိုးမှုတို့မိစ္ဆာစရာမှုတို့လင်ညာပြောမှုတို့ဖြစ်နေတာပဲ။ရသမှုတစ်ခုမှာကိုယ်တိုင်မကျွလုံနေမယ်လို့သူကအကြံပေးလို့ရှိရင်တတိယခံတစ်ခွဲဖြစ်တယ်လို့ဆိုသူပဲမကောင်းတဲ့ကိုလို့စိတ်ထားအပြုအမူတွေကိုလို့အပြုအမူတွေဖြစ်ဖို့ရာတတိယခံတစ်ခွဲဖြစ်တဲ့အတွက်သူလည်းပဲရှောင်ရပါအဲဒီဒီလသမားကြီးပညာအကျင့်လုပ်ရတဲ့ဒီလဟာအဲတိတ်အရေးကြီးပါတယ်အခြေခံဒီလမပါဘဲနဲ့တော့ စိတ်ငြိမ်သက်အောင်တမာတိပင်အဲတမာတိတရားတွေအာမထုတ်နိုင်ပါဘူးအတိညာဏ်ကြီးဖြစ်အောင်ပညာတရားတွေအာမထုတ်နိုင်ပါဘူးစိတ်ဓာတ်တိုးမြင့်ပေးတဲ့ဘာဝနာတရားတွေဘယ်နည်းမှအာမထုတ်နိုင်ဘူးသီလပြည့်စုံမှအာထုတ်နိုင်ပါလားဥပမာဖြင့်အသီးသီးစီဟင်းတဲ့တစ်ပင်များစိုက်ထားတဲ့အခါတစ်ပင်သေးလို့ရှိရင်မပွင့်မဖူးမသီးနိုင်ပါဘူး တစ်ပင်ညှိုးလို့ရှိရင်လည်းပဲမတီးနိုင်ပါဘူးတီးလည်းပဲအဲ့ဒီအတီးလေးတွေဟာအားနေပါတယ်တီးတီးကွေးကွေးလေးဖြစ်နေပါတယ်ပြီးတော့တီလဖြစ်လေရှိရင်မနည်းနဲ့မှသမာဓိပညာအဖူးအပွင့်အတီးတွေဖြစ်နိုင်ဘူးတီလညှိုးလို့ရှိရင်လည်းပဲသမာဓိပညာတရားတွေကခက်တီးတီးကွေးကွေးအားနေမှာပါဒါကြောင့်မလို့တီလဟာမကျိုးမညှိုးဖို့အတွက်သိအရေးကြီးပါတယ်ဒါကြောင့် အဲ့ဒီသိက္ခာ၃မျိုးထဲမှာယဟန်တော်များကတော့ပါဠိဝတ္တဝရတိလာပြည့်စုံနေပြီးတော့ပါပြီလူများမှာတော့၅ပါးတိလာအခုဒီကိုယ်ရလည်း၅ပါးတိလာနဲ့နင်းနေတဲ့ပုဂ္ဂိုလ်တွေပါဒါဘုန်းကြီးများရောက်တဲ့ရောက်တဲ့အခိုက်အတန့်မှာတော့တင်းလည်းမတင်းကြလုံးရော်လည်းမရော်လုံးနဲ့ပရမကျရိယာအာဇီဝဓမ္မကတိလာဆောက်တည်ဖြစ်ခြင်းပါတယ်ဆောက်တည်နိုင်မယ်ဆိုလို့ရှိရင်တော့ အခုဗမစရိယအာဇီဝဓမ္မကတိလာပေးဖို့ဘုရားအစဉ်နဲ့ရှိနေပါတယ်အဲဒါကတော့ချမ်းမဟုတ်ပါဘူးတောင်းမှုမှရှောင်ကျင်တာခိုးမှုမှရှောင်ကျင်တာအဲတော့မိထုံမှုမှရှောင်ကျင်တာအဲတော့လိမ်လိမ်မှုမှရှောင်ကျင်တာအဲတော့ကုန်းတဲ့စကားပြောဆိုခြင်းမှရှောင်ကျင်တာမရင်မကြည့်စဉ္ညာတနာပြောဆိုခြင်းမှရှောင်ကျင်တာအကျိုးမရှိတဲ့စကားမှရှောင်ကျင်တာအတ္တမှုဝါကြောင့်မှန်တာဒါပါပဲ တရားမတရားစိတ်ဝင်မှုပါဖြစ်စီလာတယ်။မဲ့လို့ပြေးလိုက်ကျင်းလာမလားကျင်းလာလို့ရှိရင်အခုဒီလာဆောက်တည်ဖို့ပါလား။တော့မဟုတ်သေးလက်ညှိုးထောင်ရင်ထောင်ပါလိမ့်။မဲနဲ့မဲနဲ့ရေးရမှာအဲ့ဒါအများအများရလိုက်ပါဝင်မလေးဘူးမလားလို့မေးကြည့်ပါဟမ် ရှိတာဟုတ်ကဲ့ဟုတ်ကဲ့ကဲဒီလိုဆိုလို့ရှိရင်တော့လက်ဥချီပြီးတော့ယူပါမယ်လက်ဥချီခိုင်းတာတော့ခွန်ကြီးကယူဒီခိုင်းလို့မဟုတ်ပါဘူးတရားကိုလေးစားတဲ့အနေနဲ့ပါလိမ့်မယ်လက်ဥချီတော့ယူပါမယ်ခွန်ကြီးကယူဒီခံဖို့လာတာမဟုတ်ပါဘူးတရားဉာဏ်ရည်တရားတွေပေါ့လေဖြစ်ဆိုပြီးတော့ဤသေးဖို့လာတာပါ प्लीज सभी फैमिली हम भंते तिसरणेन सहा ब्रह्मचर्या आजीवा तमकाशीलम् ဓမ္မံယာကြာမိအနုကဟံကတဝါသီလံဒေသာမေဘန္တေဒီနေ့လိုပါတော့ရှင်ဘုရားတပည့်တော်ဒီစေတနာကုဝေယသုံးပါးနဲ့တကော ပမတရိယအာဇီဝဓမ္မကတိလာကိုတောင်းခံပါသည်ဒီလိုအာသနာဆက်ဆက်ရှိရသောအခြင်းအဒီတိလာပေးပါဖရာတော့อืมလိုက်စရနမောနမောတသဗ္ဗခဝတောရဟတောသမ္မာသမ္ဗုဒ္ဓัสสะသမ္မာ နမောသစ္စဗဂဝတုသရဟတုသမ္မာသမ္ဗုဒ္ဓัสစနမောသစ္စဗဂဝတုသရဟတုသမ္မာသမ္ဗုဒ္ဓัสစ ကျေးတွေမှာကိဝိစီကျေ၍အာလုံးတလောကလုံးရဲ့အပူဇော်အထူးအလေးမြတ်အထူးခန္ဓာဝထိုင်သောတရားလုံးစုံကိုမဖောက်ပြန်ကိုယ်ပိုင်ညာဟုဇောင်းရင်တည်တော်မူသောသူမြတ်စွာဘုရားအားရှိခိုးပါတယ်တရားဆိုပါတယ်အခုစိတ်ကြီးကြီးကင်းဝေးတဲ့မြတ်စွာဘုရားရဲ့အဆုံးခံယူပါဒါဆိုစိတ်ကြီးကြီးကင်းဝေးစီခြင်းမှလည်းပဲကုသတဲ့ယုံကြည်တဲ့ ဲတော့တတ္တဝါတွေအတွက်လည်းပဲစိတ်ညီစိတ်ကိဝစီရဖို့တတ္တဝါတွေပညာအကျင့်လမ်းမှန်ကြီးပြတော်မူတယ်အဲဒီမြတ်စွာဘုရားကမြတ်စွာဘုရားအဆုံးမခံရမယ်ဆိုတော့ဘုရားကိုပထမဆုံးပြောတယ်လို့ပါပဲလားတရဏဂုံဆောက်တည်ဖို့ပါဘုဒ္ဓံသရဏံက ච්ඡ ာမိဓမ္မံ पि ධම්මං සරණං කච්ඡාමි द्वितीयंपि सङ्घं शरणं तृतीयं शरणं गच्छामि तृतीयंपि धर्मम् शरणं गच्छामि တတိယပိသံဃံသရဏံဂ ච්ඡ ာမိဘာသာတိုင်းအဲ့ဒီလိုတဏှာကိုစောက်တည်ပြီးလို့ရှိရင်အမျိုးသားဆိုရင်ဥပါစကအမျိုးသမီးဆိုလို့ရှိရင်ဥပါစိကဖြစ်သွားပါမယ်ဥပါစကဥပါစိကဆိုလို့ရှိရင်ခံယူထားလို့ရှိရင်ဥပါစကကောင်း ဝစီကကောင်ဖြစ်ဖို့တဆင့်လိုပါတယ်အဲ့ဒါကြတော့အခြေခံအာမတရားတွေကိုနှုတ်ပြုမှုတွေကရှောင်ကျင်တဲ့အလေးတိလဆက်ပြီးတော့ဆောက်ပြရပါတယ်ဟွန်းဒီတိခါကိုဆောက်တည်ဖို့လည်းလိုက်ဆိုပါပဲပါဏတိပါတာဝေရမဏိစိกขาပတံစိกขาပတံ မာတိယာမိသမာတိယာမိဒီပဲတော့သိပါရဲ့မယ်ကျင်းပြန်ကြတယ်ပါအာဒီနာဒါနာအာဒီနာဒါနာဝေရမဏိဝေရမဏိသိက္ခာပတံသိက္ခာပတံသမာတိယာမိသမာတိယာမိအဗြဟ္မချရိယာဝေရမဏိ စိက္ခာပတံသမာဓိယာမိမုသာဘာသာသီရမဏိစိက္ခာပတံသမာဓိယာမိพุทธวาจา ဗေရမဏိသိက္ခာပတံသမာဓိယာမိသမ္ပပလာပါဗေရမဏိသိက္ခာပတံသမာဓိယာမိမိစ္ဆာအာဇီဝါ ဝေရမဏိသိက္ခာပဒံသမာဓိယာမိဒီဆောက်တည်လိုက်ပါပြီဆောက်တည်ထားတဲ့ဟာကိုမကျိုးအောင်မညှိုးအောင်ထိန်းနိုင်လို့ရှိရင်သမာဓိပညာတရားအထုရေးမှာအများကြီးအထောက်အကူဖြစ်ပါတယ်ခုနပြောတဲ့တိပ္ပိဥပမာလိုပါပဲမကျိုးအောင်မညှိုးအောင်ထိန်းသိမ်းဖို့ပါပဲ သူ့ရည်တက်တဲ့မကြိုးမညှို့အောင်ထိန်းသိမ်းလို့ဆိုတာမလွယ်ပါဘူးဒီတော့စိတ်ကို ထိန်းချုပ်ပြီးတော့မြင်တဲ့အောင်လို့အသိပညာဖြည့်ထွန်းအောင်စိတ်ကိုမြင့်တင်ပေးတဲ့ဘာဝနာလုံးနဲ့သာထိန်းချုပ်လို့လွယ်ပါတယ်ဒီတော့အခုဆောက်တည်ရတဲ့ဒီလားဟာဒီစိတ်ကိုတိုးမြင့်ပေးတဲ့အသိဉာဏ်တိုးမြင့်ပေးတဲ့ဘာဝနာလုံးအထုလို့ရနိုင်တဲ့မညာပညာအတွက်အထောက်အကူပြုပါစေလို့ဥတည်ထားပါတယ်။အဲလက်လက်ဆိုကြတော့ ိတံမေသီလံမကဖလာညာနသပစ္စယောဟောတုိတံမေသီလံမကဖလာညာနသ ပัจจโยโหตุอิทัมเมสีลังမကဖလာညာလသပကြေယောဟောတုနိုင်ဣတိလတိမညာဖုညာအာ ကြောင်းအထောက်ပံ့ဖြစ်ပါစေမညံဖူညာရောက်တဲ့အထိအထောက်ကူဖြစ်ပါစေလို့ဆုတောင်းတာပါတိလကိုမှုနှုတ်မှုသင်ကျပါတယ်ဒါပေမဲ့လို့စိတ်မစင်ကြယ်သေးဘူးဒါတော့အမှန်တရားကိုလည်းပဲမသိမသိသေးဘူးစိတ်မရှင်စိတ်မရှင်ရသေးဘူးအမှန်တရားကိုလည်းပဲမသိသေးဘူးဆိုလို့ရှိရင်အရှင်တမမြင်သေးဘူးတိလနဲ့ကိုမှုနှုတ်မှုသင်ကျထားတဲ့ပုံမှာ စိတ်ဓာတ်နဲ့အတိမြင်အတိမြင်တို့မြင်ပေးဖို့လိုပါတယ်ဒီစိတ်ဓာတ်နဲ့အတိမြင်တို့မြင်ရမှာနေရာရွေးချယ်ပေးပါပါတယ်မြတ်စွာဘုရားဒီနေရာကတော်တယ်ပဲဖြစ်ဖြစ်တည်တယ်အောင်ပဲဖြစ်ဖြစ်စိတ်နေရာပဲဖြစ်ဖြစ်သုံးနေရာရွေးချယ်ပါပါတယ်အခုဓမ္မပါဠိကမ္မဋ္ဌာန်းဌာနကတော့တော်တယ်လည်းဖြစ်နေတယ်စိတ်လည်းစိတ်နေတာသိကောင်းတယ်ဆိုတော့တိပ္ပိယဥဒ္ဒောအဆုလို့ဖြစ်ဘူးပေါ့လေဒီမှာ အဲ့တော့စိတ်ငြိမ်အောင်ပြုလို့ရမှာကိုငြိမ်ဖို့အတွက်လိုပါတယ်ဒါကြောင့်တရားထုတ်တော်မယ်အပြုရှိဦးဆိုတာပတ်လင်ကအဝိစိတ်တော်ပါတယ်ထက်ဝဲဖွဲ့ကွေထိုင်ပါတယ်ယူသားလည်းယူသားလည်းယူသမီးလည်းယူသမီးလည်းထိုင်ရင်လိုထိုင်ရပါတယ်ပြီးတော့ပေါ်ပိုင်းကိုဖြောင်းဖြောင်းထားပါတယ်အဲ့ဒီလိုမြတ်စွာဘုရားကထိုင်ကုန်ထိုင်နည်းလည်းပဲမြင်ကြပါပါတယ်ဖြောင်းရမထိုင်လို့ရှိရင် ကိုယ်ရဲ့ကုတ်တဲ့နေရာကအရေးတို့အကျောတို့အသားတို့ဟာတင်းနေကျိုးကလည်းမဖြောင်းတော့အဲ့ဒီကနေဝေဒနာတောက်လျှောက်ပေါ်ပြီးတော့တာရှိမထိုင်နိုင်ဘူးခဏခဏရွှေ့ချင်းကြောင်းရလို့ရှိရင်ကိုယ်မငြိမ်းတော့စိတ်ငြိမ်မလုပ်နိုင်ဘူးဒါကြောင့်ဖြောင်းမြောင်းနေထိုင်တာဟာကိုယ်ငြိမ်တော့စိတ်ငြိမ်အတွက်ကိုရည်ညွှန်ပြီးတော့ပေါ်ပိုင်းကိုဖြောင်းမြောင်းထားပါမြတ်စွာဘုရားမိန့်ကြားအနည်းဆုံးဥပမာတော့ဒီစိတ်လိုပေါ့လောကီသဘောနဲ့ပြောမယ်ဆိုရင်90ဒီဂရီအပေါ်မှာမှတ်နေတာ အထိုင်ပြီးသွားပြီအထိုင်ပြီးသွားပြီဆိုတော့မိမိရဲ့စိတ်ကလေးကိုဝမ်းမိုက်မှာကပ်ပါတဲ့ပရိမုခံစတိဥပတ္တိတော်ဆိုတဲ့အတိုင်းဝမ်းမိုက်ကပ်ထားပါတဲ့ဒီကိစ္စလည်းပြီးပြီပေါ့ဘာဖြစ်လို့ဝမ်းမိုက်မှာကပ်တယ်လဲဆိုတော့နောက်နေ့ကျမှရှင်းပြပါမယ်ပြီးတော့ပုံမှန်ရှူပါဆိုင်ပါတဲ့ပုံမှန်ရှူဆိုင်ဆိုတာအဲ့ဒါလည်းအောက်မထားနဲ့ညံညံလည်းမရှိနဲ့နှေးလည်းမရှိနဲ့လို့ဆိုလိုပါတယ်ပုံမှန်ရှူလို့ဝမ်းမိုက်ကဖောင်းတက်လာတဲ့အခါ ရေးကလေးဖောင်းစားစားပြီးတော့ဖောင်းဆုံးနေသည့်စုစိတ်ကတ်လိုက်ပါစိတ်အားစိတ်ချိန်လာကြပြီးတော့ရှိုက်လိုက်လို့လေထုတ်လိုက်လို့ဝမ်းမကပိန်သွားလို့ရှိရင်ဒီပိန်လာလေးကိုအစားအဆုံးဒီအိစားစုစိတ်ကတ်လိုက်ပါအဲဒီလိုစွစွမြဲရှိရမှာစိတ်အားစိတ်ချိန်လာကြဆိုတဲ့ဒီစိတ်အင်အားလေးတော့ဘာလို့သိအရေးကြီးပါလဲစိတ်အားစိတ်တာကအရှုခွင်းဖြစ်ခဲ့တဲ့တခဲ့ဖောင်းပိန်မှုပေါ်မှာရောက်သွားအောင်ရှိမှတ်တဲ့စိတ်ကလေးရောက်သွားချိန်လာကြဆိုတာက ဒီဖောင်းပင်မှုလေးတွေနဲ့ခွင်ကြတဲ့နေအောင်မှန်မှန်တော့အတော့အဲဒီလိုစုစိုက်မှတ်နေကြတဲ့ကစိတ်တွေထွက်တန်ထွက်တဲ့စိတ်တွေလိုက်မှကိုယ်ထဲမှာညောင်းနေကြတဲ့ကိစ္စခဲတာထုတ်နိုင်ခြင်းနဲ့မခံနိုင်ဘူးရေစုံခန္ဓာမှုမျိုးစုံပေါ်လာတဲ့ရှိလိုက်မှာမြင်လာကြတာနာနာစတာထိတာတိတာလုံးလုံးလိုက်မှာပါသူတွေကြည့်သူတွေလည်းမသူတွေမရှိဘူးဆိုရင်ဖောင်းလာပြီလားနေနေပဲမှတ်နေပါပဲဒါကထိုင်ပြီးတော့ မှတ်တဲ့အခါမှာအချင်းချင်းမှတ်ဖို့ပါပဲ။ချင်းချင်းကြောက်ပြီးတော့မှတ်တဲ့အခါမှာလည်းကြောက်စိတ်ကပြီးတော့လှမ်းနေလှမ်းနေဆရာစိတ်ချင်းလာခဲ့ပြီးတော့မှတ်ဖို့ပါပဲ။ဘုံဘုံကြွားတိုင်းလှမ်းနေချတိုင်းဆရာခဲ့ပြီးတော့မှတ်ဖို့ပါပဲ။ယတ္တယတ္တမှဲလို့ရှိရင်လှည့်တာမှတ်ဖို့နေတာအကုန်လုံးပါဆိုတော့လမ်းနဲ့ခြားတာလေးတွေနည်းနည်းမှမလွတ်ရအောင်တွိုင်းလမ်းနဲ့ခြားတယ်မှမပြေပါဘူးဒါတို့ထိုင်းနဲ့စီးရလျှောက်တယ်လုပ်နေရပါပဲနောက်အထူးတွေမူရလေးတွေရှိပါတယ်ကျောင်းရှိလို့ ထတာထိုင်တာကိုယ်တာဆန္ဒစောင်းတာငဲ့တာမျက်နှာတိတ်တာရင်မှုချူတာခင်းကြီးခင်းငယ်စောင်းတာအင်းဝဆလေးလေးဝတ်တာမြတ်တော်ခတ်တာမျိုးလုပ်ပြတာခွင့်တာအစလာပါပဲအထွေထွေမြာလေးလည်းမလုပ်တတ်လိုက်တော့မှပေါ့ပါသူကတော့အိတ်စင်ကလွဲလို့ရှိရင်မြဲတာတတိရှိနေရပါပဲပါလို့ရှိရှိပိုင်းလိုက်မယ်ဆိုလို့ရှိရင်တော့၃ပိုင်းပါပဲထိုင်နေတဲ့ပိုင်းရယ်၊စဉ်းရလျှောက်တဲ့အပိုင်းရယ်၊အထွေထွေပိုင်းရယ် သုံးပိုင်းထဲမှာနည်းနည်းလေးပါအဲ့ဒီသုံးပိုင်းတော့လုံနိုင်ကြပါရောဂီအပိုင်းသိမများတော့တော်ပြီအဲ့ဒီသုံးပိုင်းကြည့်ကြောင်လုံနိုင်တော်ပြီဒီနေ့တော့အခြေခံမှတ်ပုံလေးတော့ကျောင်းနေမှာနောက်နေ့ကျမှဒီနေ့ဒါလေးတွေချက်ထွင်ပြီးတော့ကျော်တော်အစီအစဉ်ရှိပါတယ်ဒီနေ့ဒါတော့ပဲဆုံးသက်ကြပါဦးကျွန်တော်သုံးပိုင်းပြည့်စုံအထုတ်နိုင်ပြီးတော့ တိလာတွေလည်းပြည့်စုံလို့ကိုယ်ဉာဏ်တွေလည်းပဲယဉ်ကျေးဓမ္မတွေလည်းပြည့်စုံလို့စိတ်တွေလည်းယဉ်တဲ့ပညာတွေလည်းပြည့်စုံလို့အမှန်ဉာဏ်နဲ့အစွဲကြီးချုပ်ပြီးတော့နောက်ဆုံးဖြစ်ဖြစ်မဆအငြိမ့်တနေပါမရနိုင်တော့တဲ့အထိကျိုးစားပွားများအထုနိုင်ကြပါစေလို့ဆုတောင်းပါတယ်